ခန်းကြီး20အငယ်1မှ5တပန်အာဗြဟံသည်တောင်ပြည်သို့ခရီးသွားသဖြင့်ကာဒေရှမြို့နှင့် ရှုရမြို့စัจ जा မှနေ၍ဂေရာမြို့၌တဲခို၏ထိုအခါမိမိမယားစာရာသည်မိမိနှမဖြစ်သည်ဟု သူတပါးတို့အားအာဗြဟံဆိုသောကြောင့်ဂေရာမင်းကြီးအဘိမလက်သည်မိမိလူကိုဆေလွတ်၍စာရာကိုယူစေ၏ညအချိန်တွင် အိမ်မက်အားဖြင့်ဘုရားသခင်သည်အဘိမလက်စီတို့ကြွလာ၍တင်သည်လူသည်ဖြစ်၏အကြောင်းမူကားတင်ယူသောမိမသည်သူ့မယားဖြစ်၏ဟု မိန်တော်မူ၏အဘိမလက်သည်ထိုမိမနှင့်မပေါင်းဖော်သေးသည်ဖြစ်၍အိုဖျားရှင်ဖြောင့်မတ်သောလူမျိုးကိုကွမျက်တော်မူမီလော သူသည်ငါနမဖြစ်၏ဟု အကျွန်ုပ်အားယောက်ျားဆိုသည်မဟုတ်ပါလော သူသည်ငါမောင်ဖြစ်၏ဟု မိမလည်းဆိုသည်မဟုတ်ပါလောဖြောက်မတ်သောသဘောရှိ၍တန်ရှင်းသောလက်နှင့်ဤအမှုကို အကျွန်ုပ်ပြုပါပြီဟုလျှောက်ဆို၏အငယ်6မှ78ထိုအိမ်မက်၌ဖျားသခင်ကလည်းမှန်ပေ၏တင်းသည်ဖြောက်မတ်သောသဘောနှင့် ပြုသည်ကိုငါသိ၏တင်းသည်ငါ့ကိုမပြစ်မှားစေခြင်းငါတင့်ကိုငါစီးတားပြီတို့ဖြစ်၍ ထိုမိမနှင့်ပေါင်းဘော်ရသောအခွင့်ကိုငါမပေး။ယခုမှာသူ၏မယားကို သူ့အားပြန်ပေးလော့။သူသည်ပရောဖက်ဖြစ်၏။သင့်အဘို့ဆုတောင်းလျှင်သင်သည်အသက်ချမ်းသာရလိမ့်မည်။ပြန်၍မပေးဘဲနေလျှင်၊သင်မှစ၍သင်နှင့်ဆိုင်သော သူအပေါင်းတို့သည်ဧကန်အမှန်သေမည်ဟုမိန့်တော်မူ၏။နံနက်စောစောအဘိမလက်သည်ထ၍မိမိကျွန်အပေါင်းတို့ကိုခေါ်ပြီးမှ အမှုအရာအလုံးစုံကို ပြောသဖြင့်ထိုသူတို့သည်အလွန်ကြောက်ကြ၏အာဗြဟံကိုလည်းအဘိမလက်ခေါ်၍တင်သည်ငါတို့၌အဘယ်သို့ပြုသနည်းတင့်ကိုငါတို့သည်အဘယ်သို့ပြစ်မှားသောကြောင့်တင်သည်ငါ၌၎င်းငါနိုင်ငံ၌၎င်းကြီးစွာသောအပြစ်ကို ရောက်စေသနည်းတင်သည်မပြုတ်အပ်သော အမှုကိုငါ၌ပြုပါသည်တကားဟုဆိုလေ၏တပံအဘိမလက်ကတင်သည်အဘယ်အမှုကိုမြင်၍ ဤသို့ပြုသည်ဟုအာဗြဟံကိုမေးလျှင်၊အာဗြဟံက၊ဤအရပ်သားတို့သည်ဘုရားသခင်ကိုမကြောက်၊အကျွန်ုပ်၏မယားအတွက်အကျွန်ုပ်ကိုသတ်ကြလိမ့်မည်ဟုအကျွန်ုပ်ထင်သောကြောင့်ထိုသို့ ပြုမိပါပြီ။သို့သော်လည်းသူသည်အကျွန်ုပ်နှမမှန်ပါ၏။အကျွန်ုပ်အဘ၏သမီးဖြစ်၏။အမိ၏သမီးမဟုတ်။အကျွန်ုပ်မယားလည်းဖြစ်ပါ၏။ဘုရားသခင်သည် အကျွန်ုပ်ကိုအဘ၏အိမ်မှခေါ်၍လည်စေတော်မူသောအခါ အကျွန်ုပ်ကတင်သည်ငါ၌ပြုအပ်သောဂျေစုဟုမူကားငါသည်တင်မောင်ဖြစ်ကြောင်းကို ရောက်လေရာရာ၌ပြောရမည်ဟုမယားကိုမှားထားပါသည်ဟု ပြန်ပြောလေ၏ထိုအခါအပိမလက်သည်တိုးနွားဂျုံယောက်ျားဂျုံမိမတို့ကိုယူ၍အာဗျဟံအားပေးလေ၏မရာစာရာကိုလည်းပြန်ပေး၏အပိမလက်ကလည်းငါမြေသည်တင့်ရှိမှရှိ၏ အလိုရှိသည့်အတိုင်းနေပါဟု အမိန့်ရှိ၏စာရာကိုလည်းတင်းနှင့်တင့်အပေါင်းဖော်တို့အဖို့မျက်နာဖုံးကိုဝယ်เสียဖို့တင်းဤမောင်အားငွေတထောင်ကိုငါပေးပြီဟု အမိန့်ရှိသည်ဖြင့်သူသည်လည်းအရာရာ၌အဆုံးအမခံရ၏အာဗျဟန်သည်လည်းဖျားသခင်ကိုဆုတောင်း၍ဖျားသခင်သည်အဘိမလက်နှင့်သူ၏မယားသူ၏ကျွန်မတို့ကို အနာပြောက်စေတော်မူသည်ဖြင့်သူတို့သည်သားကိုဖွာကြ၏ အထက်ကအာဗြဟံ၏မယားစာရာကြောင့်၊ထာဝရဘုရားသည်အဘိမလက်၏အိမ်သူမိန်းမတယောက်မျှပဋိသန္ဓေမယူစေခြင်းငှါစီရင်တော်မူသတည်း